အခန်းကြီး၄အငယ်၁မှ9ထိုနောက်လူအာရန်သည်မယားအေဝနှင့်ဆက်ဆံသဖြင့်အေဝသည်ပဒိတ်ရေဆွဲယူ၍ကာဣနကိုဖွားမြင်လျင်သာရဖျား၏လူကိုငါရပြီဟုဆိုလေ၏တပံသူညီအာဘေလကိုဖွားမြင်လေ၏အာဘေလကသိုးထိန်ဖြစ်၏ကာဣနကလယ်လုတ်သောသူဖြစ်၏အချိန်စေသောအခါ ကာဣနသည်ထာဝရဘုရားထံပူဇော်သက္ကာဘို့မြေအသီးကိုဆောင်ခဲ့၏။အာဗေလသည်လည်းမိမိသိုးစုတွင်အဦးဘွားသောသားအချို့နှင့်သိုးဆီဥကိုဆောင်ခဲ့၏။ထာဝရဘုရားသည်အာဗေလနှင့်သူ၏ပူဇော်သက္ကာကို ပမာဏပြုတော်မူ၏။ကာဣနနှင့်သူ၏ပူဇော်သက္ကာကို ပမာဏပြုတော်မမူ။ထိုကြောင့်ကာဣနသည် အလွန်စိတ်ဆိုး၍ မျက်နှာပျက်လေ၏။ထာဝရဘုရားကလည်း၊သင်သည်အဘယ်ကြောင့်စိတ်ဆိုးသနည်း။အဘယ်ကြောင့်မျက်နှာပျက်သနည်း။သင်သည်ကောင်းမွန်စွာ ပြုလျှင် အခွင့်မရလော။ကောင်းမွန်စွာမပြုလျှင် အပြစ်ဖြေသောယဇ်ကောင်သည်တံခါးနားမှာဝပ်လျက်ရှိ၏။သူသည်သင်၏အလိုသို့လိုက်၍သင်သည်သူ့ကိုအုပ်စိုးရမည်ဟု ကာဣနကို မိန့်တော်မူ၏။ ။ကာဣနကလည်း၊လယ်သို့သွားကြကုန်အံ့ဟုညီအာဗေလကိုခေါ်၍လယ်သို့ရောက်သောအခါ၊ညီအာဗေလကိုရန်ဘက်ပြု၍သတ်လေ၏။ထာဝရဘုရားကလည်း၊သင့်ညီအာဗေလသည်အဘယ်မှာရှိသနည်းဟုကာဣနကို မေးတော်မူလျှင်၊အကျွန်ုပ်မသိပါ။အကျွန်ုပ်သည် ညီကိုစောင့်ရသောသူဖြစ်ပါသလောဟုလျှောက်ဆို၏။ဘုရားသခင်ကလည်း၊သင်သည်အဘယ်သို့ပြုပြီးသနည်း တင့်ညီအသွေးအတန်ဒီမြေတဲကငါကိုအော်ဟစ်လျက်ရှိသည်တကားတို့ဖြစ်၍တင့်ညီဤအသွေးကိုခံယူခြင်းဟာမိမိပါဇက်ကိုဖွင့်သော မြေကြီးဤကျိန်ချင်းကိုတင်သည်ခံရသောကြောင့်ယခုမှစ၍မြေ၌လုသောအခါပဂတိအတိုင်းအတိနှံကိုမရရမြေကြီးပေါ်မှ ပြေးရသောသူ အရရလေရသောသူဖြစ်ရလိမ့်မည်ဟုမိန်တော်မူ၏ ကာဣနကလည်းအကျွန်ုပ်အပြစ်သည်မဖြေနိုင်အောင်ကြီးပါသလောအကျွန်ုပ်ကိုမြေကြီးပြင်မှယနေ့နှင်ထုတ်တော်မူပြီးမျက်နာတော်ကိုလည်းမမြင်ရမြေကြီးပေါ်မှပြေးရသောသူ အရရလဲရသောသူ ဖြစ်ပါမည်တွေ့သမျှသောသူတို့သည် အကျွန်ုပ်ကိုတပ်ပါလိမ့်မည်ဟုသာရဘုရားကိုလျှောက်ဆို၏သာရဘုရားကလည်းတို့ဖြစ်၍ဂိုင်းနတ်ကိုတတ်သောသူမည်ဒီကား ခုနစ်ဆသောအပြစ်ဒဏ်ကိုခံရလိမ့်မည်ဟုမိန့်တော်မူပြီးလျှင်၊ကာဣနကိုတွေ့သောသူတစုံတယောက်မျှမသတ်စေခြင်းငှါထာဝရဘုရားသည်သူ၌အမှတ်ပေးတော်မူ၏။16ကာဣနသည်ထာဝရဘုရားထံတော်မှထွက်သွား၍၊ဧဒင်ပြည်အရှေ့၊နောဒပြည်တွင်နေလေ၏။ထိုအခါကာဣနသည်မိမိမယားနှင့် ဆက်ဆံသဖြင့်သူသည်ပဋိသန္ဓေစွဲယူ၍သားဧနောက်ကိုဘွားမြင်လေ၏။ကာဣနသည်လည်းမြို့ကိုတည်၍မိမိသား၏အမည်အလိုက် ထိုမြို့ကိုဧနောက်မြို့ဟု သမုတ်လေ၏။ဧနောက်သားကားဣရဒ်၊ဣရဒ်သားကားမဟုယေလ၊မဟုယေလသားကားမသုရှလ၊မသုရှလသားကားလာမက်တည်း။လာမက်သည်အာဒနှင့်ဇိလအမည်ရှိသော မိန်းမနှစ်ယောက်နှင့် အိမ်တောင်ဖက်ပြု၍အာဒသည်သားယာဗလကိုဘွားမြင်လေ၏။ထိုသားကားတဲ၌နေသောသူ၊သိုးနွားစသည်တို့ကိုမွေးသောသူတို့၏အဘဆရာဖြစ်လေသတည်း။ယုဗလအမည်ရှိသောညီမူကား၊စောင်းမျိုး၊နှဲခရာမျိုးတို့ကိုတီးမှုတ်တတ်သောသူ အပေါင်းတို့၏အဘဆရာဖြစ်လေသတည်း။ဇိလသည်လည်းသားတုဗလကာဣနကို ဘွားမြင်လေ၏သူသည်ပဒင်းသမားပဘဲသမားအပေါင်းတို့၏ဆရာဖြစ်လေ၏တုဗလကာယနာ၏နှမကားနေမအမည်ရှိ၏လာမက်ကလည်းအာဒနှင့်ဇီလငါပြောတန်ကိုမှတ်ကြလော့လာမက်မယားတို့ငါစကားကိုနားထောင်ကြလော့ငါကိုထိခိုက်သောလူတယောက်တည်းဟုသောငါကိုညှင်းဆဲသောလူပြိုတယောက်ကိုငါတတ်ခဲ့ပြီး ကာဣနသည်ခုနစ်ဆသောတရားကို ရလျှင်၊အကယ်၍လာမက်သည်အဆခုနစ်ဆယ်ခုနစ်ဆသောတရားကိုရလိမ့်မည်ဟုမိမိမယားတို့ကိုပြောဆို၏။အာဒံသည်လည်းမိမိမယားနှင့်တဖန်ဆက်ဆံပြန်လျှင်၊မယားသည်သားကိုဘွားမြင်၍ရှေသဟူသောအမည်ဖြင့်မှည့်လေ၏။အကြောင်းမူကား၊ကာဣနကိုသတ်သော အာဗေလကိုယ်စားတပါးသော အနွယ်ကိုအကျွန်ုပ်အဖို့ဘုရားသခင်ခန့်ထားတော်မူပြီဟုဆိုသတည်း။ရှေသသည်လည်းသားကိုရ၍ဧနုတ်ဟူသောအမည်ဖြင့်မှည့်လေ၏။ထိုကာလ၌ထာဝရဘုရား၏နာမတော်ကိုအမှီပြု၍ကိုးကွယ်စပြုကြလေ၏။